မေတ္တာကမ္မထံဘုရင်တို့ကတ်သုံးပါဝေဒာလေးပြေမှာရောဂန္တရကဆိုင်တယ်ရောဂန္တရကနဲ့ဒုဗိကန္တရကဆိုင်တော့အဲ့ဆိုဘုရားဆရာနန္ဒယဟန္တာဒီပါဝင်ပြီးတော့ကြွားချီတော်မူတယ် ထိုယောဂဝေဒနာတရားရောဂန္တရကတိဒုဗိကန္တရငမခေါမဘေးတိအစိမ့်တရသင်္ဝပိဿနမိဿနဗေလူတို့ကဒုက္ခပေးခြင်းမှလွကင်းတော်မူတယ်အယရဏသုတ်တံအကြောင်းမလို့ယရဏသုတ်တံတရားတော်မြတ်ကိုပဋ္ဌာမယခင်မှာ ယရဏသုံးနဲ့မေတ္တာသုံးကိုယောဘတရဆေပူဇော်ကြမှာဖြစ်ပါတယ်သမန္တဇဂဝါလေသူအတ္တရာကိစ္ဆန္တုတေဝတာတတမမုနိရာဇတသနတုတေကမောကတံဓမ္မသဝနာကာလောအယံဗတ္တန္တာဓမ္မသဝနာကာလောအယံဗတ္တန္တာဓမ္မသဝနာကာလောအယံဗတ္တန္တာ နမောတတ္တဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗဂဝတောရတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗဂဝတော အရဟတောသမ္မာသမ္ဗုဒ္ဓတ္တပဏိဒါနာတောပတ္တယတတ္တကရတတတ္တပါရမီယောတတဥပပါရမီယောတတပရမတ္တပါရမီယောတိသမဒိဋ္ဌပါရမီယောပြိစ္ဆမပရိစ္ဆာကိ လောကတာစရိယညရတစရိယဗုဒ္ဓတာစရိယတိဒိသောစရိယယောပစ္စည်းမဘဝေကာဘောဝကံတိဇာတိမိနေကမနပရဏစရိယံဘောတိပင်လင်ကေမာရဝိဇယံသဗ္ဗညုတညာနာပฏิဝေတံဓမ္မစကဝတ္တနိနဝလောကုတ္တရာဓမ္မေတိသဗေဗိမေဗုဒ္ဓဂုဏယဝေစီတဝဝေသာလိယတိတုပကရန္တရေတု တိဒမရတိပရိတ္တကရံတော်အာယသမအာနန္ဒဓိယဝိရကာရုညဣစေသောဥပဒတိတောခောတိတတတသေသောဇကဝတိတုဒေဝတာယတနံပရိကနံတို့ယင်းစဝေတာတိယပုရိရောဂမရုသံဒုပိကံဓမ္မုတံတိဝိတံပယံခိဗ္ဗမန္တရဒါဝေတိပရိတံဓမ္မနာမယေယာနိရာဘူရဏိသမဂတာနိ ဘောမနိဝယာနိဝအန္တလေကေသံဝိဝဗုဒ္ဓသုမနာဘဝံတို့ဒောပင်သကိစ္စသုဏတုပါတိတံတာလမိုင်ဗုဒ္ဓမေတ္တနမေတာသမိုင်ဗုဒ္ဓနိသမေတ္တသဗ္ဗေမေတ္တံကရောဇမဟာနုတ္တတာသမနိကတ္တအပမတ္တယံကေဇေဝိတဣဒဝါဟောရဝါသကိတုံပြန်ပြပြန်ပတ် ပဏိဒါနတောပဋ္ဌာယဒါသကရတဒါသပါရမီယောဒါသဥပပါရမီယောဒါသပရမတ္တပါရမီယောတိသမတိန္ဒပါရမီယောပိစမပရိစ္ဆာကေလောကတစရိယညာရတစရိယံဗုဒ္ဓတစရိယံတိဒိသောစရိယာယောပစ္စည်းမဘဝေကဘောခန္ဒီဇာတိဘိနိကမနာပရဏစရိယံဘောဓိပင်လင်ငေမဟာရဝေဇယံတဗ္ဗေညုတဉာဏပတိဝေတံ ဓမ္မစကဝါတာနိနဝလောကုတ္တရာဓမ္မေတိသဗ္ဗေဗေမေဗုဒ္ဓဂုဏယဝိစေတာဝေသတိယာတိတုပကရန္တရေတုတိရမရတိပရိဒံကရန္တောအာယတမအနန္တတိယောဝိယကာရုညာစေတာဥပတတိတဝကောတိတတတာသေသောသကဝတိတောဒေဝတာယသနာပရိကနံတို့ယဇဝေသလိယမောရေရောဂမနုဿံလောဘိကံတံဝတံကတိဝိဒံဘေယံ ခိဗ္ဗမန္တရတာပိတိပရိတဓမ္မနာမယေဒါနိတာဗုဒ္ဓနိသမဂတနိဘုံမာနိဝါယာနိဝါအန္တလေကေသဗ္ဗဗုဒ္ဓသမဏဘဝတုဒောပေသကိဇာသုဏတုပါတိတံတတမံဗုဒ္ဓနိသမေတ္တသဗ္ဗေမေတ္တံကရောသမနုတိယပဇာယဒေဝဇာရတောဇာရတိယေပလိတတမယေနေကတအပမတ္တယံကိစီဝိဒာဣဒာဝံဥရံဝါ သက်ကေသောဝါယံယရဏံပဏိတနာနောသမအတ္တိတတကတိနဣဒံမိဗုဒ္ဓယရဏံပဏိတဣတိနသစ္စေနသဝတိဟောတုခယံဝိရာကအမတံပဏိတံယတေဇဂတံတဇမောတိတမာဟိတော နာဒီနာဓမ္မေနသမတိကိစီဣဒံမိဓမ္မယရဏံပဏိတံဣတိနသစ္စေနသဝတိဟောတု ယံဗုဒ္ဓသေထောပရိဝါဏယေတုစေသမ္မာဒိနာတိသမ္မာဒိနာတေနသမောနဝေစတိဣဒံမိဓမ္မယရဏပဏိတံဣဒိနာသစ္စေနသဝတိဟောတုယေပောပကတတံပတတတာရိဣဒာနိယောဂာနိဝန္တိတေတေကိနိယသုက္ကတာသသာဝက ဧတေတုဒိဏနေမဘလနေဣတံဘိသံဃယရဏပဏိတံဧတေနသစ္စေနသဝတိဟောတုယေသုံးပါယုတ်ဓမ္မနတာဒံလီနနိကမိနောဂေါတမသာသနာမိတိပတိပဓမ္မတံဝိကာရှရတ္တမုဒ္ဒနေဗုဒိဗုဒ္ဓမန္တဧတံဘိသံဃယရဏပဏိတံဧတေနသစ္စေနသဝတိဟောတုယဒိဏကိလော ပတဝေတိသောတိယ ဇဒုပိဝတိအတံပါကံပိယောတထုပမံတံတပုရိသဝရမိယောရိယသစ္စာနိဝေဇာပတ္တိဣဒံမိတံငယရဏပဏိတံဣတိနသစ္စေနသဝတိဟောတုယေအရိယသစ္စာနိဝိပါဝါယန္တိဓမ္မိယပိယနာသုတေတိဌာနိဂိဉ္စာဝိသေဝတိဘုဒ္ဓံပမတ္တာနာတိဝံဓမ္မမတိယန္တိ ဣဒံမေသံဃယတနာပဏိတံဣတိနသစ္စေနသဝတိဟောတုသာဝတာတသနာသမ္ပတယတရားသူဓမ္မစိတဝန္တိတက္ကာယတိတိဝေစီကေတိတိသာသီလပါရဝပိယတတိကေစီစတုဟာဘာယိဇဝိပါမုတ်တော်ဇဇ္ဇပိဒါနာနိအဘပကတောဣဒံမေသံဃယတနာပဏိတံဣတိနသစ္စေနသဝတိဟောတုဝနပဂုံမေယတပုသေတက္ကေ ဂိမာနာမာတိပရမသမေဂိမေတဒုပမန္ဓမ္မဝရအာတိတယိနိဗ္ဗာနဂမိပရမဟိဒါယဣဒံမေဗုဒ္ဓယရဏံပဏိတံဣတေနသဇေနသဝတိဟောတု ဝရောဝရညုဝရန္တဝရဟာရော အနုတ္တရောဓမ္မဝရအာတိတယိဣဒံမေဗုဒ္ဓယရဏံပဏိတံဣတေနသဇေနသဝတိဟောတု ခေနံပူရဏံနဝနာတိငမဝံဝယတာစေတယတိခေဘဝသမေတေကိနဗေဇာဝေရုံလိသန္တာနိဗ္ဗတိတေယယတယံပရိပောဣဒံဘိသံဃယရဏံပဏိတယေတေနသစ္စေနသဝတိဟောတုယာနိဒာဗုဒ္ဓနိသမဂတာနိဘုံမာနိဝယန္တိဝအန္တလိကေတတဂရဏိဝမနောသာပူဇိတံဗုဒ္ဓနမတမသဝတိဟောတု ယာနိဒာဗုဒ္ဓနိသမကတ္တနိဘောမနိဝါယာနိဝါအန္တလိကေဓာတာကရတေဝမနုဿပုဇိတံဓမ္မနမသမတုဝတိဟောတုယာယိနာဝရဏိသမကတဏိဘဝနိဝါယာတိဝါအန္တလိကေဓာတကရံဒေဝမနုဿပုဇိတံသံဃာနမသမတုဝတိဟောတုအိမိနာပရိဒဓမ္မနုဘဝေနသောတုတေဟောတုသဗ္ဗတာ ယတံနုဘဝတောယခဏိဝတတံတိပေတနံအညိဇီဝနိဥ္ဇံတောရတိတိဝမတ္တန္တိတောလောကံသုပ္ပတိသောရောဇပပကေစီနပတတိဧဝမတိကုဏုပေတံပရိတံတမနာမဟေကရဏီယမတ္တကုသလေနယန္တတန္တံပတံပိသမေသတေကောဇုဇာသောဇုဇာသူဝါဇောတတတမုဒိနာတိမနိ သန္တုသကောဇာသုဘရောဇာဘာဂိသောတသန္လာဥကဟုတ်တယ်သန္တုတရိယောဇာနိဘကောဇာအဘကဘောပုလိသောနန္ဒုဂိတောနာဇာဂௌဒမာဇရေကိသေယေနဝိညောဘေဥပဝတေယောလောကိနဝါကေမိနဝန္တောသဗ္ဗတတဝန္တောသုခိတတယေကိသိဘာနာပုတ္တတိတသဝါသာဝရဝနဝတေတာဒေဂဝါယေဝမန္တမေစီမာယတကနုကဒူလံ ဒိဋ္ဌဝယေဝဒိဋ္ဌယေဝဒုယဝသန္တိအဝိတုယေဘုရားဝသမ္ဘဝေဒီဝသဗ္ဗတ္တဝါလောသုဝိတ္တံနာဘရောပရဏိကောပေဒနာရိမယေနကတ္တဇိဏကေစီပြာရောတနာပတိကာတိညာနိညာမညာတဒုက္ခမိစေယမာတယတဏိယံဗုဒ္ဓမယုသာယိကဗုဒ္ဓမနောယကေဧဝံမိတ္တဗ္ဗပုရိသုမနံသဗ္ဗဝေအပရိမနံ ေတေသတ္တဗလောကသမေမာနတံဘဝေအပရိမာဏဘုဒ္ဓံဒောဇတိရိယသာသဗ္ဗတဝေရမတံပတဒိဋ္ဌံဇရဏိတိနောဝသေယနောယဝတတဝိတမေတောဒိဋ္ဌံသတေအတ္တိယပြမမေတ္တဝိဟာရမေတ္တမဝဒိဋ္ဌိသံုပကမသီလဝတတနေနသမ္မနောကာမေတဝိနယကေတဏ္ဍာယဇတောကပ္ပတေယဘုဏရေတေ အိမိနံပရိဒ္ဓဓမ္မနုဘာဝေနသောတုတယောတုသဗ္ဗတနမောတသဗ္ဗဂဝတောရတောသမံသမ္ဗုဒ္ဓတ္တဧတုပိစေယောအာရမဏပိစေယောအဓိပတိပိစေယောနန္တရာပိစေယောသမနန္တရာပိစေယောသာဇာတပိစေယောအိညာမညာပိစေယောနေတယပိစေယောဥပါနေတယပိစေယောပုရိဇာတပိစေယော နပိစယောအာသေဝနပိစယောကမ္မပိစယောဝိပါကပိစယောအာဟာရပိစယောအိန္ဒြိယပိစယောဇာနာပိစယောမေဃပိစယောသံမယုတ်တပိစယောဝိပယုတ်တပိစယောအတ္တိပိစယောနတ္တိပိစယောဝိကတပိစယောဝိကတပိစယောတိဟေတုပိစယောတိဟေတုဟေတုသံယုတ်တကနာဓမ္မနာ တံသမုဒ္ဒနာနေသရူပနာဧတုပစ္စယေနပစ္စယောအာရမဏပစ္စယောတိရူပယတနံစေကောဝိညာဏဓာတုယတံသမုဒ္ဒကနေသဓမ္မနံအာရမဏပစ္စယေနပစ္စယောတတ္တာယတနံသောတဝိညာဏဓာတုယတံသမုဒ္ဒကနေသဓမ္မနံ အာရမဏပစ္စယေနာပစ္စယောခန္ဓာယေတနာကာဏဝိညာဏဓာတုယတန်တံဗုဒ္ဓကနိစ္စဓမ္မနံအာရမဏပစ္စယေနာပစ္စယောရတ္တယေရဏံဇိဝဝိညာဏဓာတုယတန်တံဗုဒ္ဓကနိစ္စဓမ္မနံအာရမဏပစ္စယေနာပစ္စယောဟောဓမ္မယေရဏံကာယဝိညာဏဓာတုယ တန်တာမြုတ်တကနိသဓမ္မနံအာရမဏပစ္စယေနပစ္စယောရူပယရဏံတတ္တယရဏဂန္ဓာယရဏံရတယရဏဘောဓဘာယရဏံမနောဓာတုယတန်တာမြုတ်တကနိသဓမ္မနံအာရမဏပစ္စယေနပစ္စယောသဗ္ဗေဓမ္မာမနောဝိညာဏဓာတုယ ဒန္တမြုတ်တကနိဇဓမ္မနံအာရမဏပစ္စည်းနာပစ္စယောယံယံဓမ္မံအာရပယေယေဓမ္မဥပ္ပဇန္တိစိတ်တစေတသိက္ခာဓမ္မတေတေဓမ္မတေတံတေတံဓမ္မနံအာရမဏပစ္စယေနာပစ္စယောအဓိပတိပစ္စယောတိသန္တာဓိပတိ သန္ဒသံယုတ်တကနာဓမ္မနံတံသမုဒ္ဒနာနိသရူပနံအဓိပတိပစ္စယေနပစ္စယောဝရိယာဓိပတိဝရိယသံယုတ်တကနာဓမ္မနံတံသမုဒ္ဒနာနိသရူပနံအဓိပတိပစ္စယေနပစ္စယောစိတ်တာဓိပတိစိတ်တာသံယုတ်တကနာဓမ္မနံ တဟံသမုဒ္ဒနာနိသာရူပနာဒိပတိပစ္စေနပစ္စယောဝိမန္တာဒိပတိဝိမန္တာသံယုတ်တကနံဓမ္မနံတံသမုဒ္ဒနာနိသာရူပနာအဓိပတိပစ္စေနပစ္စယောယံယံဓမ္မံကရောကတဝယေယေဓမ္မဥပ္ပဇ္ဇန္တိစိတ်တသရတေကဓမ္မ ဒေနေဓမ္မာဒေသံဒေသံဓမ္မာနံအဓိပတိပစ္စယေနာပစ္စယော အနန္တရပစ္စယောတိစေကောဝိညာဏဓာတုတန်တံပြုတ်တကနိဓမ္မမနောမနောဓာတုတန်တံပြုတ်တကသဓမ္မ မနောဝိညာဏဓာတုယတန်သံယုတ်တကနိသဓမ္မနံနန္တရပစ္စယေနပစ္စယောသောတဝိညာဏဓာတုတန်သံယုတ်တကသဓမ္မမနောဓာတုယတန်သံယုတ်တကနိသဓမ္မနံနန္တရပစ္စယေနပစ္စယောမနောဓာတုတန်သံယုတ်တကသဓမ္မ မနောဝိညာဏဓာတုယတန်တံဗုဒ္ဓကနိသဓမ္မနံနန္တရာပစ္စေနပစ္စယောကာနဝိညာဏဓာတုတန်တံဗုဒ္ဓကသဓမ္မမနောဓာတုယတန်တံဗုဒ္ဓကနိသဓမ္မနံနန္တရာပစ္စေနပစ္စယောမနောဓာတုတန်တံဗုဒ္ဓကသဓမ္မ မနောဝိညာဏဓာတုယတံသမုဒ္ဒကနေသဓမ္မနံနန္တရာပစ္စည်းနာပစ္စယောဇိံဝါဝိညာဏဓာတုတံသံဗုဒ္ဓကာသဓမ္မမနောဓာတုယတံသံဗုဒ္ဓကာနိသဓမ္မနံနန္တရာပစ္စယေနပစ္စယောမနောဓာတုတံသံဗုဒ္ဓကာသဓမ္မ မနောဝိညာဏဓာတုယတံသံယုတ်တကနိစ္စဓမ္မနံနန္တရာပစ္စယေနပစ္စယော ကာယဝိညာဏဓာတုတံသံယုတ်တကသဓမ္မမနောဓာတုယတံသံယုတ်တကနိစ္စဓမ္မနံနန္တရာပစ္စယေနပစ္စယောမနောဓာတုတံသံယုတ်တကသဓမ္မ မနောဝိညာဏဓာတုယဒန္တဗုဒ္ဓကနိသဓမ္မနံနန္တရာပစ္စေနပစ္စယောပောရိမာပုရိမာကုသလာဓမ္မယေဇိမာနံပစ္စည်းမာနကုသလနာဓမ္မနံနန္တရာပစ္စေနပစ္စယောပောရိမာပုရိမာကုသလာဓမ္မယေဇိမာနံပစ္စည်းမာနဗျာကဒနာဓမ္မနံ နန္တရာပစ္စယေနာပစ္စယောပုရိမာပုရိမာအာဂုတလာဓမ္မဒေဇိမာနံပစ္စည်းမာနံအာဂုတလာနဓမ္မနံနန္တရာပစ္စယေနာပစ္စယောပုရိမာပုရိမာအာဂုတလာဓမ္မဒေဇိမာနံပစ္စည်းမာနံအပြာကတနာဓမ္မနံနန္တရာပစ္စယေနာပစ္စယောပုရိမာပုရိမာအပြာကတဓမ္မ ဒေဇိမာနံပစ္စည်းမာနာအပြာကတာနံဓမ္မနံနန္တရာပစ္စည်းနာပစ္စယောပုရိမာပုရိမာအပြာကတာဓမ္မဒေဇိမာနံပစ္စည်းမာနာကုသလနာဓမ္မနံနန္တရာပစ္စည်းနာပစ္စယောပုရိမာပုရိမာအပြာကတာဓမ္မဒေဇိမာနံပစ္စည်းမာနာအကုသလနာဓမ္မနံနန္တရာပစ္စည်းနာပစ္စယော ယေတံယေတံဓမ္မနံအနန္တရာယေယေဓမ္မဥပ္ပဇန္တိစိတ်ဓာစရသိကဓမ္မတေတေဓမ္မာတေတံတေတံဓမ္မနံနန္တရာပစ္စယေနပစ္စယောသမနန္တရပစ္စယောတိစေကောဝိညာဏဓာတုဒံသံဗုဒ္ဓကသဓမ္မမနောဓာတုယံ ယာသဗုဒ္ဓကနိဇဓမ္မနံသမနန္တရာပစ္စေနပစ္စယောမနောဓာတုတန်သံဗုဒ္ဓကဇာဓမ္မမနောဝိညာဏဓာတုယတန်သံဗုဒ္ဓကနိဇဓမ္မနံသမနန္တရပစ္စေနပစ္စယောသောတဝိညာဏဓာတုတန်သံဗုဒ္ဓကဇာဓမ္မမနောဓာတုယ တန်တံမြုတ်တကနိသဓမ္မနံသမဏန္တရပစ္စယေနပစ္စယောမနောဓာတုတန်တံမြုတ်တကသဓမ္မမနောဝိညာဏဓာတုယတန်တံမြုတ်တကနိသဓမ္မနံသမဏန္တရပစ္စယေနပစ္စယောခန္ဓာဝိညာဏဓာတုတန်တံမြုတ်တကသဓမ္မမနောဓာတုယ တန်တမြုတ်တကနေဇဓမ္မနံတမနန္တရပစ္စေနပစ္စယောမနောဓာတုတန်တမြုတ်တကဇဓမ္မမနောဝိညာဏဓာတုယတန်တမြုတ်တကနေဇဓမ္မနံတမနန္တရပစ္စေနပစ္စယောဇေဝဝိညာဏဓာတုတန်တမြုတ်တကဇဓမ္မမနောဓာတုယ ယံသဗ္ဗတကနေသဓမ္မနံသမဏန္တရပစ္စယေနပစ္စယော မနောဓာတုယံသံယုတ်တကသဓမ္မမနောဝိညာဏဓာတုယယံသံယုတ်တကနေသဓမ္မနံသမဏန္တရပစ္စယေနပစ္စယောကာယဝိညာဏဓာတုယံသံယုတ်တကသဓမ္မမနောဓာတုယ တန်တမြုတ်တေကနိသဓမ္မနံသမဏန္တရပစ္စယေနပစ္စယောမနောဓာတုတန်တမြုတ်တေကသဓမ္မမနောဝိညာဏဓာတုယတန်တမြုတ်တေကနိသဓမ္မနံသမဏန္တရပစ္စယေနပစ္စယောပုရိမာပုရိမာကုသလဓမ္မပစ္စည်းမနံပစ္စည်းမနံကုသလနံဓမ္မနံ သမဏန္တရပစ္စယေနပစ္စယောဂေါရိမာမောရိမာကုသလဓမ္မဒေဇိမာနံမြစ္စိမာနံဗျာကတနာဓမ္မနံသမဏန္တရပစ္စယေနပစ္စယောဘောရိမာမောရိမာအာဂုတလဓမ္မဒေဇိမာနံမြစ္စိမာနံအာဂုတလနာဓမ္မနံသမဏန္တရပစ္စယေနပစ္စယော မောရိမာမောရိမာအာကုသလဓမ္မဒေဇိမာနံပစ္စည်းမာနံပြာကရဏံဓမ္မနံသမဏန္တရာပစ္စည်းနာပစ္စယောမောရိမာမောရိမာအပြာကတာဓမ္မဒေဇိမာနံပစ္စည်းမာနံပြာကရဏံဓမ္မနံသမဏန္တရာပစ္စည်းနာပစ္စယောမောရိမာမောရိမာအပြာကတာဓမ္မ ေဇိမာနံပစ္စည်းမာနံကုသလနာဓမ္မနံသမဏန္တရပစ္စေနပစ္စယောဘောရိမာဘောရိမာပြကတာဓမ္မံေဇိမာနံပစ္စည်းမာနံအကုသလနာဓမ္မနံသမဏန္တရပစ္စယေနပစ္စယောယေတံယေတံဓမ္မနံသမဏန္တရယေယေဓမ္မဥပ္ပဇ္ဇံတိစေတသေတ္တိကဓမ္မ ဒေတိဓမ္မဒေသံဒေသံဓမ္မနံသမဏန္တရာပစ္စေနပစ္စယောသာဇာတပစ္စယောတိဇန္တာရောခန္ဓာအာရုပိနောအညမေညံသာဇာတပစ္စေနပစ္စယောဇန္တာရောမာဘုဒ္ဓအညမေညံသာဇာတပစ္စေနပစ္စယောဩကန္တိကဏီနာမရူပံ ပညာမိညာသာဇာတပစ္စေနပစ္စယောဇိတာစရတိကဓမ္မဇိတာသမုဒ္ဒနာနာရူပနာသာဇာတပစ္စေနပစ္စယောမဟာဗုဒ္ဓဥပါဒရူပနာသာဇာတပစ္စေနပစ္စယောရူပိနောဓမ္မအရူပိနံဓမ္မနံကိဉ္စီကာလေ သာဇာတာပစ္စေနပစ္စယောဂိသိကာလေနာသာဇာတာပစ္စေနပစ္စယောအညမင်းညပစ္စယောတိသတ္တာရောခန္ဓာအရူပိနောအညမေညပစ္စယေနပစ္စယောသတ္တာရောမဟာဗုဒ္ဓအညမေညပစ္စယေနပစ္စယောဩကန္တိကနေနာမရောပံ အညမညာပစ္စယေနပစ္စယော နေတယပစ္စယောတိသတ္တရောခန္ဓာအရုပိနောအညမညံနေတယပစ္စေနပစ္စယောသတ္တရောမဟာဗုဒ္ဓအညမညံနေတယပစ္စေနပစ္စယောဩကန္တိကနေနမရူပံအညမညံ နေတယပစ္စေနာပစ္စယောစိတ်ဓာစေတသိက္ခာဓမ္မစိတ်ဓာသမုဒ္ဒနာနာရူပနံနေတယပစ္စေနာပစ္စယောမဟာဗုဒ္ဓဥပါဒရူပနံနေတယပစ္စေနာပစ္စယောစေခာယရဏံစေကောဝိညာနာဓာတုယတန်သဗုဒ္ဓကနိစ္စဓမ္မနံနေတယပစ္စေနာပစ္စယော သောတာယရဏံသောတာဝိညာဏဓာတုယဓမ္သမုဒ္ဒကနိဇာဓမ္မနံနေတယပစ္စည်းနာပစ္စယောကာနာယရဏံကာနာဝိညာဏဓာတုယဓမ္သမုဒ္ဒကနိဇာဓမ္မနံနေတယပစ္စည်းနာပစ္စယောဇိဝါယရဏံဇိဝဝိညာဏဓာတုယဓမ္သမုဒ္ဒကနိဇာဓမ္မနံ နေတယပစ္စေနာပစ္စယောကာယယေရဏံကာယဝိညာဏဓာတုယတန်သမုဒ္ဒကနိစ္စဓမ္မနံနေတယပစ္စေနာပစ္စယောယံရူပံနေတယမနောဓာတုဇမနောဝိညာဏဓာတုဇဝတ္တန္တိဓာရူပံမနောဓာတုယာဇမနောဝိညာဏဓာတုယာဇ တန်သာမြုတ်တကနိစ္စဓမ္မနံနေတယပစ္စေနပစ္စယောဥပါနေတယပစ္စယောတိပုရိမာကုသလာဓမ္မဧစီမာနံပစ္စည်းမာနံကုသလာနံဓမ္မနံဥပါနေတယပစ္စေနပစ္စယောပုရိမာပုရိမာကုသလာဓမ္မဧစီမာနံပစ္စည်းမာနံအာကုသလာနံဓမ္မနံ ဂေတိစီဥပနိတေယပစ္စေနာပစ္စယောဩရိမာမောရိမာကုသလဓမ္မဧတိမာနာပစ္စည်းမာနာအဗျာဂတနာဓမ္မနာနံဥပနိတေယပစ္စေနာပစ္စယောဩရိမာမောရိမာအကုသလဓမ္မဧတိမာနာပစ္စည်းမာနာအကုသလနာဓမ္မနာဥပနိတေယပစ္စေနာပစ္စယော ဗောရိမာမောရိမာအာဂုတလဓမ္မပစ္စည်းမနာပစ္စည်းမနာကုသလနာဓမ္မနာဂေသင်စီဥပါနေတယပစ္စယေနပစ္စယောပောရိမာမောရိမာအာဂုတလဓမ္မပစ္စည်းမနာပစ္စည်းမနာအဗျာကတာနာဓမ္မနာဥပါနေတယပစ္စယေနပစ္စယောပောရိမာမောရိမာအဗျာကတာဓမ္မ ယေစီမာနံယေစီမာနဗျာကရဏဓမ္မနံဥပါနိတယပစ္စယေနပစ္စယောပုရိမာပုရိမာအဗျာကတာဓမ္မယေစီမာနံယေစီမာနကုသလနာဓမ္မနံဥပါနိတယပစ္စယေနပစ္စယောပုရိမာပုရိမာယေစီမာနံယေစီမာနအာဟုတလနာဓမ္မနံ ဥပနိတယပစ္စယေနပစ္စယောဩတုဘောဇနံပိဥပနိတယပစ္စယေနပစ္စယောဘောဂလောပိဥပနိတယပစ္စယေနပစ္စယောဒေနာသနံပိဥပနိတယပစ္စယေနပစ္စယောဩရိဇာတပစ္စယောတိသက္ကာယရဏသက္ကဝိညာဏဓာတုယတံသမြုတ်တကနိဇာဓမ္မနံ ဩရိဇာတပစ္စယေနပစ္စယောသောတာယရဏံသောတာဝိညာဏဓာတုယတန်တမြုတကနိသဓမ္မနံဩရိဇာတပစ္စယေနပစ္စယောခန္ဓာယရဏံခန္ဓာဝိညာဏဓာတုယတန်တမြုတကနိသဓမ္မနံဩရိဇာတပစ္စယေနပစ္စယောဇိဝါယရဏံဇိဝါဝိညာဏဓာတုယ တံသဗုဒ္ဓကနိသဓမ္မနံဟောရိဇာဒပစ္စယေနပစ္စယောကာယယရဏံကာယဝိညာဏဓာတုယတံသဗုဒ္ဓကနိသဓမ္မနံဟောရိဇာဒပစ္စယေနပစ္စယောရူပယရဏံသက္ကောဝိညာဏဓာတုယတံသဗုဒ္ဓကနိသဓမ္မနံဟောရိဇာဒပစ္စယေနပစ္စယော တတ္တယရဏံသောတဝယနာဓာတုယဒန္တံဗုဒ္ဓကနေဇဓမ္မနံဩရိဇာဓာပစ္စယေနာပစ္စယောခန္ဓာယရဏံခန္ဓာဝိညာဏဓာတုယဒန္တံဗုဒ္ဓကနေဇဓမ္မနံဩရိဇာဓာပစ္စယေနာပစ္စယောရတ္တယရဏံဇိံဝါဝိညာဏဓာတုယဒန္တံဗုဒ္ဓကနေဇဓမ္မနံ ဩရိဇာတာပစ္စယေနပစ္စယောဟောတပယေရဏံကာယဝိညာဏဓာတုယဒံသံဗုဒ္ဓကနိသဓမ္မနံဩရိဇာတာပစ္စယေနပစ္စယောရူပယေရဏံတတ္တယေရဏံခန္ဓာယေရဏံရတ္တယေရဏံဘောဓပယေရဏံမနောဓာတုယဒံသံဗုဒ္ဓကနိသဓမ္မနံ ဩရိဇန္တာပစ္စယေနပစ္စယောယံရူပနိတယမနောဓာတုသမနောဝိညာဏဓာတုဇာဝတ္တန္တိတံရူပမနောဓာတုယတံသံယုတကနိစ္စတမနံဩရိဇာတပစ္စယေနပစ္စယောမနောဝိညာဏဓာတုယတံသံယုတကနိစ္စတမနံ ဂိဉ္စီကာလေမုရိဇာတာပစ္စယေနပစ္စယောဂိဉ္စီကာလေနမုရိဇာတာပစ္စယေနပစ္စယောပိဇာဇာတာပစ္စယောတိပိဇာဇာတာစိတ်တစေရသိက္ခာဓမ္မဥရိဇာတတအိမတကာယတပိဇာဇာတာပစ္စယေနပစ္စယော အာဒေဝနပစ္စယောတိပုရိမာပုရိမာကုသလာဓမ္မယေစီမာနံပစ္စည်းမာနကုသလနာဓမ္မနာအာဒေဝနပစ္စည်းနာပစ္စယောပုရိမာပုရိမာအကုသလာဓမ္မယေစီမာနံပစ္စည်းမာနအကုသလနာဓမ္မနာအာဒေဝနပစ္စည်းနာပစ္စယော ဗောရိမာဗောရိမာကရိယာပြကတာဓမ္မယေစီမာနံယေစီမာနံကရိယာပြကရဏံဓမ္မနံအာဇဝနာပစ္စေနာပစ္စယောကမ္မပစ္စယောတိကုသလကုသလံကမ္မဝိပါကနာခန္ဓာနံကတ္တဒါဇရူပနံကမ္မပစ္စေနာပစ္စယောစေတနာသံပယုတ်တကနံဓမ္မနံ ဒါသမုဒ္ဒနာနိစ္စရူပနာကမ္မပစ္စယေနပစ္စယောဝိပါကပစ္စယောတိဝိပါကဇတ္တရောခန္ဓာအရုမိနောအညမိညာဝိပါကပစ္စယေနပစ္စယောအာရပစ္စယောတိကပရိကာရောအာရောဣမတကာယတ္တ အာဟာရပစ္စယေနာပစ္စယောအာရုမိနောအာဟာရတံပယုတ်တကနာဓမ္မနံတံသမုဒ္ဒနာနိသာရူပနံအာရာပစ္စယေနာပစ္စယောဣန္ဒရိယပစ္စယောတိသကုံတရိယံသကုဝိညာဏဓာတုယတံသမုဒ္ဒကနိသာဓမ္မနံဣန္ဒရိယပစ္စယေနာပစ္စယော သောဒိန္ဒရိယံသောတာဝိညာဏဓာတုယဒန္တံမြုတ်တကနိဇဓမ္မနံဣန္ဒရိယပစ္စယေနာပစ္စယောဂာနိန္ဒရိယံဂာနဝိညာဏဓာတုယဒန္တံမြုတ်တကနိဇဓမ္မနံဣန္ဒရိယပစ္စယေနာပစ္စယောဇိဝိန္ဒရိယံဇိဝဝိညာဏဓာတုယ ဒံသာမြုတကနိဇဓမ္မနံဣန္ဒြိယပစ္စယေနာပစ္စယောကာယိန္ဒြိယံကာယဝိညာဏဓာတုယဒံသာမြုတကနိဇဓမ္မနံဣန္ဒြိယပစ္စယေနာပစ္စယောရုပဇီဝိတိန္ဒြိယံကတ္တရူပနံဣန္ဒြိယပစ္စယေနာပစ္စယောအရူပိနောဣန္ဒြိယံ သံယုတ်တကနံဓမ္မနံဒါသမုဒ္ဒနာနိသရူပနံဣန္ဒြိယပစ္စယေနပစ္စယောဇာနာပစ္စယောတိဇာနိကာနိဇာနာသံယုတ်တကနံဓမ္မနံဒါသမုဒ္ဒနာနိသရူပနံဇာနာပစ္စယေနပစ္စယောမေဃပစ္စယောတိမေခင်ကာနိ မေဃသံပယုတ်တဂာနာဓမ္မနံဓမ္သမုဋ္ဌာနာနိသရူပနံမေဃပစ္စယေနပစ္စယောသံပယုတ်တပစ္စယောတိသတ္တရောခန္ဓာအရူပိနောအညမေညံသံပယုတ်တပစ္စယေနပစ္စယောဝိပယုတ်တပစ္စယောတိရူပိနောဓမ္မအရူပိနံဓမ္မနံ ဝိပယုတ်တာပစ္စယေနာပစ္စယောအာရုပိနောဓမ္မာရူပိနံဓမ္မနံဝိပယုတ်တာပစ္စယေနာပစ္စယောအတ္တိပစ္စယောတိသတ္တရောခန္ဓာအာရုပိနောပညာမေညာအတ္တိပစ္စယေနာပစ္စယောသတ္တရောမဟာဗုဒ္ဓေညမေညာအတ္တိပစ္စယေနာပစ္စယော ဩကန္တိကနိနာမရူပံအညမေညာအတ္တိပစ္စည်းနာပစ္စယောစိတ်ဓာစရတိတ်ကာဓမ္မစိတ်ဓာသမုဋ္ဌာနာနရူပနာအတ္တိပစ္စည်းနာပစ္စယောမဟာဗုဒ္ဓဥပါဒာရူပနာအတ္တိပစ္စည်းနာပစ္စယောစေခာယတနံစေကောဝိညာဏဓာတုယ ဒသဗုဒ္ဓကာနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယော သောတာယရဏံသောတာဝိညာဏဓာတုယဓမ္မုဒကနိစ္စဓမ္မနံနတ္တိပစ္စေနာပစ္စယောခာနာယရဏံကာနဝိညာဏဓာတုယတံသမုဒ္ဒတံသမုဒကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယော ဇိဝါယတနာဇိဝါဝိညာဏဓာတုယဒံသံယုတ်တကနေဇဓမ္မနံအတ္တိပစ္စေနပစ္စယောကာယယတနာကာယဝိညာဏဓာတုယဒံသံယုတ်တကနေဇဓမ္မနံအတ္တိပစ္စေနပစ္စယောရူပယတနာသက္ကဝိညာဏဓာတုယဒံသံယုတ်တကနေဇဓမ္မနံ အတ္တိပစ္စေနာပစ္စယောသတ္တယရဏံသောတဝိညာဏဓာတုယကံသံယုတကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယောကန္တာယတနံကာနဝိညာဏဓာတုယတံသံယုတကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယောရတ္တယတနံစိတ်ဝဝိညာဏဓာတုယ တန်တာယုတကနေသဓမ္မနံအဋ္ဌိပစ္စယေနပစ္စယောဘောဓမ္မယရဏံကာယဝိညာဏအတာတုယတန်တာယုတကနေသဓမ္မနံအဋ္ဌိပစ္စယေနပစ္စယောရူပယရဏံတတ္တာယရဏံခန္ဓာယရဏံရတ္တယရဏံဟောဓမ္မယရဏံမနောဓာတုယ တံသံမြုတ်တကနိစ္စဓမ္မနံအတ္တိပစေနာပစ္စယောယံရူပံနေသာယမနောဓာတုသမနောဝိညာဏဓာတုသဝတ္တန္တိတံရူပံမနောဓာတုယာသမနောဝိညာဏဓာတုယာသတံသံမြုတ်တကနိစ္စဓမ္မနံအတ္တိပစ္စေနာပစ္စယော နတ္တိပြေဇယောတိလမ္မနန္တရာနိရုဒ္ဓစိတ်တစရတိကဓမ္မပဒုပန္နနံစိတ်တစရတိကနံဓမ္မနံနတ္တိပြေဇယေနပိစယောဝိကတပြေဇယောတိသမနန္တရာဝိကတစိတ်တစရတိကဓမ္မပဒုပန္နနံစိတ်တစရတိကနံဓမ္မနံဝိကတပိစေနပိစယော အဝိကတာပစ္စယောတိသတ္တရောခန္ဓာအာရုပိနောအညမေညာအဝိကတပစ္စယနာပစ္စယောသတ္တရောမာဘုဒ္ဓအညမေညာအဝိကတပစ္စယနာပစ္စယောအောကန္ဒိကနိနာမရူပံအညမေညာအဝိကတပစ္စယနာပစ္စယော စိတ်ဓာစေရသိက္ခာဓမ္မစိတ်ဓာသမုဋ္ဌာနနံရူပနံအဝိကတာပစ္စယေနပစ္စယောမဟာဗုဒ္ဓဥပါဒာရူပနံအဝိကတပစ္စယေနပစ္စယောစေခာယရဏံစေခဝိညာဏဓာတုယဓာသမုတ္တကနိစ္စဓမ္မနံအဝိကတပစ္စယေနပစ္စယော သောတာယေရဏံသောတာဝိညာဏဓာတုယဒံသံယုတ်တကနိစ္စဓမ္မနံအာဝိကတပစ္စေနာပစ္စယောခန္ဓာယေရဏံခန္ဓာဝိညာဏဓာတုယဒံသံယုတ်တကနိစ္စဓမ္မနံအာဝိကတပစ္စေနာပစ္စယောဇိံဝါယေရဏံဇိံဝဝိညာဏဓာတုယဒံသံယုတ်တကနိစ္စဓမ္မနံ အဝိကတပစ္စည်းနာပစ္စယော ကာယယတနာကာယဝိညာဏဓာတုယဓမ္မဗုဒ္ဓကာနိသဓမ္မနံအဝိကတပစ္စယေနာပစ္စယောရူပယတနာသကဝိညာဏဓာတုယတန်သံယုတကနိစ္စဓမ္မနာအဝိကတပစ္စယနာပစ္စယောတတ္တယတနံသောတာဝိညာဏဓာတုယ တံသာဗုဒ္ဓကနိသဓမ္မနာအဝိကတာပစ္စယနာပစ္စယောခန္ဓာယရဏံကာနဝိညာဏဓာတုယတံသာဗုဒ္ဓကနိသဓမ္မနာအဝိကတာပစ္စယနာပစ္စယောရတ္တယတနံဇေဝဝိညာဏဓာတုယတံသာဗုဒ္ဓကနိသဓမ္မနာအဝိကတာပစ္စယနာပစ္စယော ဟောတပါယတနာကာယဝိညာဏဓာတုယဒန္တာဘုဒ္ဓကနိစ္စဓမ္မနံအာဝိကတာပစ္စေနာပစ္စယောရူပယတနာတတ္တာယတနာခန္ဓာယတနာရတ္တာယတနာဟောတပါယတနာမနောဓာတုယဒန္တာဘုဒ္ဓကနိစ္စဓမ္မနံအာဝိကတာပစ္စေနာပစ္စယောယံရူပနိတ္တာယ မနောဓာတုသမနောဝိညာဏဓာတုဇာဝတ္တန္တိတံရူပမနောဓာတုယာသမနောဝိညာဏဓာတုယာသတံသံယုတ်တကနိစ္စဓမ္မနံအဝိကတပစ္စေနာပစ္စယောပစ္စယနေရီတောနေတိတောဣတိပိသောဘဂဝါရသမတံဗုဒ္ဓော ဝိဇာဇရဏသမ္မာနောသုကတောလောကဝိတုအနုတ္တရပုရိသဓမ္မတရတိတတ္တဒီဝမနုဿာနံဗုဒ္ဓောဘဂဝါဘေကတောဘဂဝတာဓမ္မောတန်တိတိကောအကာလိကောဧပတိကောဩပနိကောဣဇတံဝေတိတပောဝိညောဟိတိသုပရိမာနောဘဂဝတောသဝကတံကောဩဇုပရိမာနောဘဂဝတောသဝကတံကော ညာယပရိပန္နောဘဂဝတောသဝကတံကောသမိစီပရိပန္နောဘဂဝတောသဝကတံကောယတိတံဇတ္တရေပုရိသယောဂဏိဓာပုရိသပုဂ္ဂလံဧသဘဂဝတောသဝကတံကောအာဟုနေယောပါဟုနေယောဒိဂိနေယောအင်္ဇလိကရဏိယော အနုတ္တရံပုံညကေတံလောကသတိဧဝံဗုဒ္ဓံတယံတဏ္ဍဓမ္မတံငိသဘေကဝော ဘယံဝါဇမိတတဝံလောမသောဝါနာယိတတိယံတုနေမေတ္တဝမင်္ဂလင်ဆောင်ယောဇမနာဘောတဝနတတတ္တောဘာဘေကောတုသူပိနံအာကတံဗုဒ္ဓံဥပဝိနဝိနသမိတုယံတုနေမေတ္တဝမင်္ဂလင်ဆောင်ယောဇမနာဘောတဝနတတတ္တောဘာဘေကောတုသူပိနံအာကတံဓမ္မံဥပဝိနဝိနသမိတု ယံတို့လေမေတ္တဝမင်္ဂလိစာယောသမနာဘောသုဏတတ္တောဘာဘေကောတုသူပိနအာကန္တသံဃာနုဘဝေနဝိနာသမိတုအာဝေရာဝန္တုအပြာပိစ္ဆာဝန္တုနိဃာဝန္တုသုခေတနာပရိဟာရန္တုဒုက္ခမောဇံတုယတ္တလတ္တသမ္ပတိဓမ္မဝေဇံတုကမ္မတကဣမသမိဝိယာရိ အိမသမင်အာရမေအိမသမင်ပပရဒာနိသဗ္ဗေတတအာရကတေဝတာအဝေရာဝန္တုအပြာပိစ္ဆာဝန္တုမဏိကာဝန္တုသဝေယတနာပရိဟာရန္တုဒုက္ခမောဇံတို့ယတ္တလတ္တသမ္ပတိတော်မဝိဇံတို့ကမ္မတကအာမကံသရုပ်ပစ္စယတာယကဥပသကဥပါတိကယော အဝေရာဝန္တုပြပိစ္ဆာဝန္တုအနိကာဝန္တုသုခယတဏံပရိဟာရန္တု ဒုက္ခမောဇံတို့ယတ္တလတ္တသမ္ပတိတော်မဝေဇံတုကာမတကအိမာသမဝိရအိမာသမမေမျိုးနေဌာနေတပ်ပိတတ္တအာရကဒေဝတာအဝေရာဝန္တုပြပိစ္ဆာဝန္တုအနိကာဝန္တုသုခယတနံပရိယာရန္တုဒုက္ခမောဇံတို့ယတ္တလတ္တသမ္ပတိတော်မဝေဇံတုကာမတက အိမသမဝိရတဲ့အိမသမရခိုင်ပြည်နယ်ဓာနေတပိတ္တအရကတေဝတအဝေရာဝန္တုပြပြစ္ဆာဝန္တုအနိဃဝန္တုဒုက္ခယတနာပရိဟာရံတုဒုက္ခမူဇံတုယတ္တလတ္တသမ္ပတ္တိဓမ္မဝဇံတုကာမတကအိမသမဝိရတဲ့အိမသမမြန်မာနိုင်ငံဓာနေတပိတ္တအရကတေဝတအဝေရာဝန္တုပြပြစ္ဆာဝန္တု အနိကာဝန္တုသဝေယတဏပရိဟာရံတုဒုက္ခမူဇံတုယတလတ္တသမ္ပတိတောမဝေဇံတုကမ္မတကဣမသမေဝိရတေဣမသမေနန္ဒစကြဝဠိတပိတ္တအရကတေဝတအဝေရာဝန္တုအပြာပိစာဝန္တုအနိကာဝန္တုသုခယတာနံပရိဟာရံတုဒုက္ခမူဇံတုယတလတ္တသမ္ပတိတောမဝေဇံတုကမ္မတက ဩရတိမာယာဒိတာယာပစ္စည်းမာယာဒိတာယာဩတ္တရာယာဒိတာယာဒိကိနာယာဒိတာယာဩရတိမာယာနောဒိတာယာဒိကိနာယာနောဒိတာယာဩတ္တရာယာနောဒိတာယာဒိကိနာနောဒိတာယာဣတိမာဒိတာယာဩပရိမာယာဒိတာယာသဗ္ဗေတတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တပါဝပရိယာပါဏ သဗ္ဗဣတိယောသဗ္ဗေပုရိသသဗ္ဗေရိယသဗ္ဗေနရိယသဗ္ဗေဒေဝသဗ္ဗေမနုဿသဗ္ဗေဝိနိပါတိကအဝေရာဝန္တုပြပိစ္ဆာဝန္တုအနိကာဝန္တုဒုက္ခယတဏပရိဟာရန္တုဒုက္ခမောဇန္တုယတလတ္တသမ္ပတိသောမဝေဝိသန္တုကာမတကဩဒံယဝဘဝကံတောယဝဝိဇိတော သမန္တာဇဂဝါလေးသို့ယေတတပရဝေဇရာအပြာပစ္စာနေဝေရာဇာနိရောခါဇအနုပတဝါဩဒံယဝဝေကာဇံတောယဝဝေဇိတော သမန္တာဇဂဝါလေးသို့ယေတတဩဒကေဇရာအပြာပစ္စာနိဝေရာဇာနိရောခါဇအနုပတဝါဩဒံယဝဝေကာဇံတောယဝဝေဇိတောသမန္တာဇဂဝါလေးသို့ယေတတအာဂသေဇရာ အပြာပိစာနိဝေဒဇာနိရောခာသနုဘတဝါယံပတံကုသလံတတနုဘဝေနပါဏိနောသဗ္ဗေတတ္တမရာဇသညတ္တဓမ္မဒုက္ခဝဟံပါဘုန်ံတဝိတုဒ္ဒယဒုက္ခယပฏิပတ္တိယအာသောကမရုပတံနိဗ္ဗာန်ဒုက္ခမုဒ္ဓမံစေရန်တေတတုတတ္တမောဓမ္မေဝန္တုသက္ကရဝသဗ္ဗေဝိတ္တကာလေနသမ္မာတေဝပဝတ္တု ရတာရကေတုဘောရဏံသူရဇနောတတေဝိမံရာဇာရကတိဓမေနအတ္တနောဝပဇံပဇံသဗ္ဗေသင်္ကာရနေဇာတိယတာပညာယပတ္တိအတ္တနိမိန်တေဒုက္ခိတမေခဝေသောတိယသဗ္ဗေသင်္ကာရဒုက္ခတိယတာပညာယပတ္တိအတ္တနိမိန်တေဒုက္ခိတမေခဝေသောတိယသဗ္ဗေဓမ္မအနတ္တတိယတာပညာယပတ္တိ အထာနိမေနုခိတမေကောဝိတုတိယအနေဇာဝဒသင်္ကာရဥပဒဝရဓမ္မိနောဥပ္ပေဇိတဝနိယောဇံတိတိသောဥပဒမောဒုက္ခောဒုက္ခဝရသင်္ကာရဥပဒဝရဓမ္မိနောဩဘိစေတဝနိယောဇနိသံမောဥပတမောဒုက္ခောနတ္တဝရသင်္ကာရဥပတဝရဓမ္မိနောဩဘိစေတဝနိယောဇနိသံဥပတမောဒုက္ခောမိမေပြင်စကန္တာ အနိစ္စာယဒုက္ခာယအနတ္တယမရိတန္တိမရဏန္တကမိတ္တမိတပ္ပကာယံကိပိတန္တိမေဇနောဤပိစခန္ဓာခန္ဓာ၅ပါးနာယုတ်တရားတို့သည် အနိစ္စမမြဲနေစွာတကားဒုက္ခ96ပါးသောယောဂဝေဒနာတို့ဆစ္ဆာနေရခြင်းကြောင့်ဆင်းရဲလေစွာတကားအနတ္တကိုယ်ပိုင်ကွန္တဘာတကုမှမရှိလေစွာတကား အနိစ္စယမမြဲခြင်းကြောင့်ဒုက္ခယဆင်းရဲခြင်းကြောင့်အနတ္တယဆုမရခြင်းကြောင့်မရိတံတိတိจิပစ္စည်းယတတ္တပါရကမရဏန္တံတရားချင်းသဘောတရားကို ကမိတ္တမိရောက်ရလတ္တအိမံသဗ္ဗကာယံအလုံးစုံသောဤခန္ဓာကိုယ်ကြီးကိုခိပိတ္တန်တိလူသူမနီတဲ့တစပြင်ကြီးကိုစွန့်ပြရလတ္တပါရက ငါသည်မုတ်ချတိယမြေချိန်ပိုင်းသာတော်တော့သည်အတေမောပညာအောင်ကြိုးစားအားထုတ်ပါတော့မည်ငါသည်မုတ်ချတိယမြေချိန်ပိုင်းသာတော်တော့သည်အတေမောပညာအောင်ကြိုးစားအားထုတ်ပါတော့မည်ငါသည်မုတ်ချတိယမြေချိန်ပိုင်းသာတော်တော့သည်အတေမောပညာအောင်ကြိုးစားအားထုတ်ပါတော့မည်အထေယမှာ ညာသတဝါချမ်းသာကိုယ်စိတ်မြဲကြပါစေအန္တရကင်းဘေးတွေရှိလည်းငင်းချမ်းသာကြပါစေအဝယမညာသတဝါချမ်းသာကိုယ်စိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်လည်းငင်းချမ်းသာကြပါစေအနန္တစကြဝဠာညာသတဝါချမ်းသာကိုယ်စိတ်မြဲကြပါစေ အန္တရကင်းဘေးတွေချင်းလည်းငင်းချမ်းသာကြပါစေတသိလေဖျားဒါယကချမ်းသာကိုယ်စိတ်ပြေကြပါစေအန္တရကင်းအချင်းလည်းငင်းချမ်းသာကြပါစေဘိုလ်စိတ်နှဖျားဘေးရန်ကွာကြမှာကြပါစေကိုယ်စိတ်နှဖျားဘေးရန်ကွာချမ်းသာကြပါစေမေတ္တာနှလုံးကိုယ်စီတော့ မြတ်ပါစေမေတ္တာယံသူဒေါသမုအဘုကင်းပါစေမေတ္တာရေချမ်းဘုဇီဖြင့်အေးချမ်းကြပါစေခန္ဒီနှလုံးကိုယ်စီသုံးချွင်ပြုံးကြပါစေတို့မေတ္တာစွမ်းကဘာလွန်အေးချမ်းကြပါစေတို့မေတ္တာစွမ်း ဘဝလွန်ငြိမ်းချမ်းကြပါစေတလင်ဝင်အရှိနောက်တောင်မရက်လေးမျက်နှာအရှိမျက်နှာအယဇေမျက်နှာမှာခြိရကုန်းတော်လူနဲ့ပြန်မှာတတ္တဝငယ်တိသံပိတ္တအပယ်လေးဘုံသားတို့၎င်းတလင်းငရေတလင်းလိုင်းကဘုရောကြာသာပရိသောကြစေခွန်နေသာသွေးပေါင်းသူရာကောင်းသူသာဘေယံကတိကင်းရပါစေယောဂကတိကင်းရပါစေဆင်းရဲကတိကင်းရပါစေနှလုံးစင်ဝင်အကြံကြပါစေ ကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်တရားကိုချောင်ချနိုင်ကြပါစေကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်တရားကိုဆောင်တတ်နိုင်ကြပါစေဒါနာသီလဘာဝနာဝေယဝိဇ္ဇာပဋိဒါနပဋ္ဌာနုမောဒနာဓမ္မသဝရဓမ္မဒေသကာတိတို့ကမ္မတိဟူသောကုသိုလ်၁၀ပါးတို့ဖြင့်ပြောဝင်နေကြကုန်လျက်တတ္တံသီလသုဒ္ဓဇဂပညာတိဩဒဘာတုသောသူတော်ကောင်းဥစ္စာယနာခုနပတ်ကိုလက်ကင်ထားက ဘယဇရှိတော်ရိယာသူတော်ကောင်းမြန်သိရသောဒုက္ခသစ္စာပိုင်ခြားသိမြင်နိုင်ကြပါစေအမေလေးဘုံရောက်စေနေသောသမုဒယသစ္စာကိုကျင့်မဲ့ပယ်စွန့်နိုင်ကြပါစေမေဃသစ္စာကိုပွားများလို့နိရောဓသစ္စာကိုမျက်မှောက်ပြုလည်နိုင်ကြပါစေကျွန်ုပ်သည်တိတတချင်းအစဝီအချင်းကာလကာယီချင်းဤကာလတန်အောင်လူတိုင်းကဲ့သို့မှသောဒါနာကိုဆောင်ထင်းခဲ့သောသီလကုသိုလ်တွေပွားမြင်တဲ့ဘာဝနာကုသိုလ်မှန်မြတ်တော်ဝန္ဒမေတ္တကသန္တာလာဇန်တွေက ဒီဘဝတန်တော်ဆက်လာကြကုန်သောမိခင်ဘခင်မိအောင်ပေါင်းညီကောင်မောင်နှမအောင်နဲ့ယံတကာယံမာမြဆွမ်းတကာဆွမ်းမသင်္ကန်းတကာသင်္ကန်းမှာစေတကာစေမှာကြောင်းတကာကြောင်းမှာသဇဝဘယရှင်တော်ရာသုံးကိုမြတ်ပြီးတော့ချမ်းချမ်းသာသာဖွင့်အောင်လူတန်းကြတော့လမ်းအလူချင်းမိသားစုမြတ်မဟာမုနိမြတ်စွာဘုရားရှင်ဤဒိန်တော်မြတ်ကြီးစသာအစဉ်ပြေချုံရဝေဝံပြီးတော့လူချမ်းကြောင့်တရားဓမ္မမြတ်နဲ့တကားဝနောက်ဇရာတော်သစ်တော်62နှစ်ပြည့်ထိမှပြည့်ပူဇော်ခြင်းဖြစ်သော ကြောက်တောင်းကြီးကိုထွန်းထုတ်ပြီးတရားပူဇော်တဲ့လျောင်းတော်မူမြတ်စွာဘုရားရှင်နဲ့တကားဝဆွေတော်လေးဆိုစံတော်ရှင်နဲ့တကားဝဉာဏ်ဉာဏ်စတိတော်အနောတိစကြည်သည့်အပြင်သာသနာကျိုးပြုလုပ်ငန်းတို့ကိုဝိုင်းဝန်းပြီးတော့လူတန်းပေးကြသောတရားဓမ္မပေါ်သူတော်ကောင်းတို့သည်ဘေကတိယံကတိအန္တရကတိစိယကတိယောဂကတိကိဉ္စိတကိဉ္ကြပါစေအာဟုသောတရား၆ချာကုသိုလ်တရားဆောင်တတ်နိုင်ကြပါစေ။ ကျွန်တော်ပြုတဲ့ကုသိုလ်မှန်သမျှဖြစ်လျာဘောရဏကမြင်နေမြင်နေကြပါစေတည်းကြားလေကြားနေကြပါစေတည်းသာဓုနုမောတာခေါ်ဆိုနေကြပါစေတည်းမြင်နေကြနေသာဓုခေါ်ဆိုနေကြကုန်လေစီရင်ဒုက္ခမောလောကကျန်တဲ့ခန္ဓာနေကြပါစေကျွန်တော်သည်ပြုလုပ်တဲ့ကုသိုလ်မှန်တဏှာသီလပါဝနာကုသိုလ်မှန်သမျှ30ဘောကျွန်တော်ကြကုန်သောဝေနေယသုဝိတာဒုက္ခိတာတတ္တဝမန္တမြနာဓာတုအားအမြဲအမြဲ အမြတ်ဘေးဝေပါကုန်၏အမြတ်ဘေးဝေပါကုန်၏မြတ်ဘေးဝေပါကုန်မြတ်ဘေးချမ်းသာကြပါစေကုန်သတည်းအမြတ်ရကြ၍ချမ်းသာကြပါကုန်သတည်းအမြတ်ရကြ၍ချမ်းသာကြပါစေကုန်သတည်းအရိယာသူတော်ကောင်းများပို့သသောမေတ္တာနှင့်ကျွန်ုပ်တို့အာဒုရသောဒါနသီလဘာဝနာကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုအာဓုဤသို့ပြုရညဘုံညာကြောင့် အမတခေမံဤနိဗ္ဗာန်ကိုဧကံထောချရောက်စေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆေယယောတကနှင့်ကိုမဆောင်ကြကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ချက်ပြည့်သမျှ ရှိရှိသမျှမြာတို့ကြာကြပါစေပေငါဝေသည်မြာတွေသာတို့ခေါ်စေသောဘုသောမြာမြာမြာလူတော်မူကြပါဘုံလောအရိယာသူတော်ကောင်းတို့ဩတအသောမေတ္တာနှင့် ပြနုတော်အာထောရသောကုသိုလ်မန္တမြတ်တို့ကိုဝမ်းမြောက်ဝမ်းသာစွာဖြစ်သာဓုသာဓုသာဓုဘုသောမြေယမြေယမြေယယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဩတအတော်မြတ်တာနှင့် နုတ္တောအာထောရသောဘုသောမန္တမြတ်တို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာထုအာထုအာထုဘုသောမြေယမြေယမြေယလူတော်မူကြပါကုန်လုံးပရိယာသူတော်ကောင်းတို့ဘုဒ္ဓအသောမြတ်တာနှင့် ယနုတ္တအာတုရသောဘုသောမန္တမြတ်တို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလုံးကိုယ်စိတ်လေးပဲကျမ်းမှချမ်းသာလို့ဆင်းရဲကင်းပြောက်ချမ်းသာခြင်းကိုမျက်မှောက်ပြုလွယ်နိုင်ကြပါစေအလုံးအလုံးသောတရားဓမ္မဘုံသူတော်ကောင်းတို့သည်ဘေးရခသိကင်းကြပါစေ ယောဂခတ်သိကင်းခြင်းကြပါစေဆင်းရဲခတ်သိကင်းခြင်းကြပါစေနှလုံးစိတ်ဝင်အေးချမ်းကြပါစေ